ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစကံအပတ်စဉ်လေးတရားစခန်းပွဲ၌23ရက်4လ99ခုနှစ်တွင်ဟောကြားတော်မူသောတရားတော်တို့မနေ့ကလည်းမေဃသစ္စာအကြောင်းရောက်သွားနော်ဟုတ်ပါလားဥပက္ခလောကီဘက်ကဒုက္ခဖြစ်ခြင်းရဲ့အကြောင်းကံသည်သမှုရိယဒီမှာတော့ဒုက္ခချုပ်ငြိမ်းခြင်းရဲ့အကြောင်းကံသည်မေဃဟုတ်လားဟင် အဲ့တော့သူအကြောင်းအကြောင်းချင်းဖိဖိသားမှာဟုတ်ရဲ့အဲ့တော့မက်ကနဲ့တမှာတော့မှန်ပြီးတို့တော့မက်ကနဲ့တစ်ချက်ထဲဖြတ်လို့မရတဲ့တွေ့မက်ခင်ခံရတယ်ဗျာဟင်မက်ခင်မှမက်ကတို့ဒီလိုတယ်မျိုးဟုတ်ကလားဘာလို့တစ်ချက်ထဲမရတယ်လဲမေးရင်တို့အတားတွေကလည်းနေရာတိုင်းမှာအကန့်အကန့်တင်တယ်ဗျာဟင်အတားတွေကလည်းမနေဘူးဗျာ ပြီးတော့ဒုထဲမှာစွဲနေတဲ့အနုတ္တရလက်ငုပ်ကောဘလောက်ရှိကြလဲဗျာဟင်မြေဘဲပုံနှုတ်တယ်လို့လွယ်ရလားဗျာမလွယ်ဘူးဗျာဒါကြောင့်မို့တို့ဒီမက်ကနဲ့တဆင်ပြီးတဆင်ဟုတ်ကလားအင်းပွားရာကပါပါရာကနဲနဲရာကဆဲတဲ့စီတီရောက်အောင်ကျင့်ယူရမှာလားဟုတ်ကလားအဲ့တော့ဒုက္ခကချုပ်ငင်းမှုရာအကျင့်မှန်သည်တို့ဒီမက်ခင် မရှိတယ်တယ်ဗျာဟင်ဒီမဲ့ခင်မရှိသည်ဟင်အဲ့တော့တို့အတားကြည့်လိုက်လို့ရှိရင်လေဗျာတရားသမားကြတော့ပါတာတော့ဟဲ့တရားလူကျင်စိတ်ကတာတယ်ဟင်လာကြတဲ့ကတရားလူကျင်စိတ်ကြီးနဲ့လာတော့သွားပြီကာမေဖန္တအဲ့ဒါတားမဟုတ်ဘူးလားတားပါဗျာဟင်ဒီကဘုမဲ့ခင်နဲ့သွားမှာပါဆိုယောဂီတော်ကာမေသန္တာခွာပြီးပြီလား ဟုတ်ကလားဟိသွားပြီအဲ့ဒီကတည်းကတားနေပြီဟုတ်ကလားတို့ဓမ္မယုံနဲ့ထိုင်မှာတားလာဟိုလာကြရတားလာတာအာတားရင်းနဲ့လာကြတာခင်ဗျားတို့ဟုတ်ကလားသွားရင်းနဲ့လာကြတာမဟုတ်ဘဲနဲ့ဟုတ်ဗျာဟေးကာမိသန္တလူချင်းနဲ့သန္တာအဲ့ဒါနိဝရဏအတားပဲဘယ်လိုလုပ်ဘဝင်ငိမ့်မှာတော့တရားဟိုဘဝင်ငိမ့်မှတင်နှလုံးအိမ်လေးငိမ့်ရမှာနှလုံးအိမ်လေးငိမ့်မှမနှောကြည်တတ်ကကြည်ရမှာ သူကြီးမှဖြည့်ဖြည့်ကိုမြင်မှာပါဆိုတာဒါတို့ဒါနံပြောခဲ့တာပဲကွယ်ဟုတ်ကလားအဲ့တော့ဒီဘဝင်မငြိမ်အောင်ဟိုဘဝင်ငြိမ်အောင် လုပ်နေရမှာဟုတ်ကွယ်အဲ့တော့လူချင်းတဲ့ဌာနရှိနေရင်ဘယ်လိုလုပ်ဘဝင်ငြိမ်လို့ဟုတ်ကလားဗျာဟင်အဲ့တော့တို့ကာမိသန္တာရှိနေရင်တဏှာမရွေ့ဖြစ်တဲ့မန်ဝင်လိမ့်မယ်ထင်တယ်ဟဲ့တဏှာမန်တဏှာမန်အဲ့တော့တက်စိတ်ကြီးထင်တယ်ကွယ်ထံစိတ်ကြီးထင်တယ်ဟဲ့ အဲ့တော့တက်စိတ်ထံစိတ်ကြီးဖြစ်နေရင်ဟောဖြစ်ရဖြစ်ရဘယ်လိုလုပ်မြင်နိုင်မလဲတင့်နေရင် ကြက်နေမှာပေါ့ဟိုတို့ဆက်ယုံများနဲ့ပြောလို့ရှိရင်တော့အမုန်းကြီးဆက်မှာပစ္စည်းအထက်လွန်သွားရင်ဂျန်ကတ်တို့ဗျာဒီမှာလဲယောဂီတို့ပိုက်ဂျန်ကနေပြုတ်ဘယ်လိုမှဖြစ်ပြမြင်နိုင်ဘူးဟုတ်ရအဲ့ဒါကြီးနဲ့အတင်းတိုးနေတော့အဲတိုးလေသိုးလေတယ်ဟဲ့ဟင်ဟုတ်ကလားဟဲ့ တိုးလေဆိုးလေဖြစ်လာတော့မခံရင်စိတ်ကြီးဝင်လာဗျာရောဗျာဟိုသူများတောင်ဘယ်လိုလုပ်ရသေးတာငါလည်းဘက်နေဆိုတော့ဗျာပါရဝင်လာဗျာလာပြန်ပြီဟုတ်ကလားဗျာဟင်ဒါကတော့ဓမ္မယုံနဲ့ရောက်မှဒါခံရတာတယ်ကာမိသနာကတော့အင်္ဂါထွက်ကြရတာဒါဒါကြီးနဲ့ထွက်လာကြတာဟင်အဲအဲ့ဒီဒါကြီးနဲ့လှုပ်လို့မရတော့ဒီကြတော့ဗျာပါရဝင်တယ်နော်ဟုတ်ကလားဒီတိုင်းဆိုဆက်လို့ရမှရပါမလားဒီလိုလဲ ဖြစ်ခြင်းဖြစ်ဟုတ်ကဲ့လားသူဘသူတွေဘသူတွေတော့ဘယ်လိုအာထုတ်တာငါလည်းဒီလိုဒီလိုအာထုတ်တာပဲငါကြမှာလာအောင်အဲဘယ်လိုလုပ်ပဝင်ငိမ်မှာတော့သွားမှာဗျာအဲ့တော့သူဟာကောဗျာပါရဆိုတော့ဒေါသထင်တယ်ဟိအဲ့တော့ကောဒေါသရှိရင်ဒေါသပြီးမန်ဝင်တတ်တဲ့မျိုးကိုဒေါသမှမဖြစ်နိုင်ဘူးလားအဲ့တော့ကောတက်စိတ်ထန်စိတ်ကြီးပြီဟာဟိအဲ့တော့ထမ်းနေတဲ့ပုဂ္ဂိုလ်တင်းနေကြက်နေမှာပေါ့ဟုတ်ကလားဗျာ အဲ့တော့ဒီဗျာမာရနိဝရဏဒါကြောင့်ဟိုဘက်ကအဲတို့သတုဋ္ဌဖြစ်တဲ့ကြံ့စိတ်ပူစိတ်ကောင်းဖြစ်နိုင်ဘူးလားကြံ့စိတ်ပူစိတ်လည်းဖြစ်နိုင်တယ်ဟုတ်ကလားဗျာအဲပြီးတော့ခုဒီတက်စိတ်နှစ်ခုကိုအကြောင်းပြု၍ထင်းလို့ဖြစ်မလာတဲ့အတွက်စိတ်မပါလက်မပါထိုင်မှန်ပြင်းမှုထင်တာမိတ်တာနာမသုံးခုဖြစ်နိုင်ဘူးလားဗျာအဲဒါကြီးကတရက်မဟုတ်တထိုင်မဟုတ်ခဲအဲရတိုင်းထိုင်တိုင်းဖြစ်နေတော့ ဒီလိုဆိုဖြစ်မှာဖြစ်ပါမလားရှေ့ဆက်နိုင်ပါမလားဝေတိကိစ္စသူဟာကောလာနိုင်ဘူးလားအဲ့တော့ဒီအသားငါးချက်ဆက်နေတဲ့ယောဂီဒီဘယ်လိုလုပ်ဘဝင်ငြိမ်မလဲဗျာဟင်အဲဘဝင်မမငြိမ်ရင်တို့နှလုံးအိမ်မငြိမ်နှလုံးအိမ်မငြိမ်ရင်နှလုံးအိမ်ကိုမှီးနေရတဲ့နှလုံးသွေးလေပေါင်မင်ခဟင်အဲ့တော့နှလုံးသွေးမှာအဲမငြိမ်လို့ရှိရင်အကြည်တမရနိုင်ရင်ဖြစ်ပြမမြင်နိုင် ဟုတ်ကလားဗျအဲ့တော့ထိတာလေးနဲ့ပြီးတာလေးအကြောင်းဘယ်လိုလုပ်ခွဲပြီးနိုင်မလဲအဲ့တော့လာကြတဲ့ကအတားပေါင်းမြောင်များစွာနဲ့လာတဲ့အတွက်ဟုတ်ကလားတစ်ချက်တည်းနဲ့ဟိုမဲ့ပတ်လို့ရပါမလားမရပါဘူးအင်းဒါမို့တို့မဲ့ခင်ကနေလာတယ်ဗျာဟုတ်ကလားပြီးတော့အနုတ္တရလက်ငုပ်ကလည်းဟာရွာတဲ့ဆိုလဲငါကင်သုံးနေတာထင်တယ်ငါမသုံးနဲ့နေရှိသေးလားရှိပါဗျာအိမ်မဲမဲတောင်ငါငါနဲ့မဲမှာပါဗျာ ဟိအဲ့တော့ငါပဲဒိဋ္ဌိရကောဘယ်လောက်ကြီးတော့ကြီးတယ်ကြီးတယ်ခင်ဗျာဒါလေးဟုတ်ကလားဗျာငါပဲဒိဋ္ဌိကြီးတယ်အဲအဲ့ဒီတို့ဟာလားအတ္တဝါရုပါရံခေါ်မှာပေါ့ဟိသို့မဟုတ်ဒိဋ္ဌုပါရံခေါ်မှာပေါ့ဟိဟိဟင်ငါပဲဒိဋ္ဌိကြလဲကြီးကြီးဒါကြီးကိုမဲ့နဲ့တစ်ချက်တည်းဖြတ်လို့ရပါမလားဗျာအဲ့တော့ကျုံးပင်ကြီးများဆိုရင်အရင်သင်္တာရသေးတာထင်ဗျဟင်သင်္တာပြီး6ပြီဆိုမှ အဲတို့လှည့်ရတာထင်ဗျာအေးဒီမှာလည်းသင်တတ်တယ်လို့ကိုမက်ခင်ဝင်ရတော့မှာထင်ဗျာဟင်မက်ကြဟိုရာအတွက်မက်ခင်အရင်ဝင်ရလိမ့်မယ်ဟုတ်ကလားဗျာအေးအဲ့ဒီတို့ဒီဟိုဒိဋ္ဌာနုတ္တယလို့ခေါ်တဲ့ဒီငါသွဲကြီးဒိဋ္ဌိအပြင်ကိုတို့ကောင်းမှုတွေပြုတော့လဲอืมနောက်ဘဝတို့ဒီကောင်းမှုကတော့ဖြင့်လူဘုံနတ်ဘုံတော့ပြင်းမလို့ဘူးဆိုတဲ့တတ္တဒိဋ္ဌိထဝင်သေးတယ် နောင်ဘဝရှိသေးပြီဆိုတာဟင်ဒါကိုကောင်းမှုပြုသူတိုင်းနောင်ဘဝစာအမှာကိုမျှော်၍ဟုတ်ကလားဖြစ်လာတဲ့ဒိဋ္ဌိတင်လေဟဲ့သာတရဒိဋ္ဌိကလေဟင်ကာဏကနဲ့မှာအထက်ကံတင်လေဟဲ့ဟင်ဟင်ဒါနမှုသီလမှုဝါစာအထက်သွားတော့အထက်ကံတင်လေဟဲ့ပြီးတော့တို့အောက်ကံကရှိသေးကွယ်သူများသက်တာချင်းသူဥစားယူခြင်းဒုသရိုက်တွေတင်လေဟဲ့အဲဒုသရိုက်မှုပြုတဲ့ပုဂ္ဂိုလ်ကတော့နောင်ဘဝသွားကျင်သေးလား နောက်ဘဝရောက်ခံရမှာမှသူသိတယ်ဗျဟုတ်ကလားသူ့ကြတော့ဘဝပြယူလိမ့်မယ်ထင်တယ်ဟဲ့ဩစီတာဒိဋ္ဌိခံလိမ့်မယ်ဟုတ်ကလားနောင်ဘဝရှိသေးတယ်ဆိုဒီအသေးဆွဲနေရင်နောင်ဘဝသူခံရမှာခံရင်ဘူးဗျအဲ့တော့မခံရင်တော့နောက်ဘဝမရှိဘူးဆိုတာကိုတော့ယူခြင်းလေအဲ့တော့ဒီဒိဋ္ဌိကနေပြီးဒိဋ္ဌာနုတရားကအော်အတက်ပေါက်လာရဟင်အဲ့တော့အောက်ကံလို့သူများကြတော့နောက်ဘဝရှိမှာကိုကြောက်ပြီးအထက်ကံလို့တဲ့ပုဂ္ဂိုလ်ကနောက်ဘဝရှိမှာကိုကြိုက်ပြီးဟုတ်ပြီ အဲ့တော့တို့ဒီအနုတ္တိယလက်ငုပ်ကဟောကောင်းမှုပြုတိုင်းပြုတိုင်းအဲအနုဟင်ဒီလောင်းတယ်နေတော်မြောက်တယ်ဟင်ဟင်ဟင်နောက်ဘဝဟိုဘာတော့ဟိုနတ်ပြီးမှပဲနဲ့အဲဟိုလူပြီးမှပဲလူဇောတိကာကြီးကဘာလူလို့ဆိုတာပဲလို့တို့ဟိတ်သွားဟင်ဟင်ဟင်အဲ့တော့ဒီတို့တို့ဟိုဒိဋ္ဌိအနုတ္တိယလက်ငုပ်ကဘလောက်နဲ့နေတယ်ဟုတ်ကလား ငါငါပစ္စည်းငါပိုင်တယ်ဆိုတဲ့ဒီငါကိုတတ်ချင်လို့ဒါနပြုတာတောင်းသူသူပါတယ်ဗျဟုတ်ကလားခုသူဒီတရားထုတ်တာဟောဒီငါဆွဲကိုတတ်ချင်လို့တရားထုတ်တာမဟုတ်လားဒါလည်းပါသေးတယ်အဲ့တော့နုတ္တိယလက်ငုပ်ကဘလောက်ရှိတုံးဟင်ဘလောက်ရှိတုံးအော်မြေပဲဘုတ်လောက်နေမှာပါလားခင်ကိုဘုတ်လောက်လားဘယ်အာမကပါဘူးကြီးတယ်ဗျာဘလောက်ရှိတုံး ဟိအဲ့တော့တို့ဒါလေးကိုမဲ့ကျင်နဲ့ပွားပြီးတစ်ဆင့်တစ်ဆင့်လောရမှာတယ်မြို့အဲ့တော့ဒီအာလုံးထဲမှာပထမသခါမှာတော့ဒီဒိဋ္ဌာနုတ္တိယလို့ခေါ်တဲ့ငါဆွဲကိုတို့နှုတ်ရမှာတယ်မြို့ဒါနှုတ်ရမှာတယ်ဟုတ်ကလားအဲ့တော့ငါဆွဲရှိလို့ဟိုကြိုက်ဆွဲမကြိုက်ဆွဲလာတာတယ်ဟဲ့ဟင်ဒါဒုတိယနှုတ်ရမှာတယ်အဲ့တော့ဒီငါဆွဲကြိုက်ဆွဲမကြိုက်ဆွဲဘာကြောင့်ဖြစ်သလဲမသိလို့ထင်တယ်ဟဲ့ဒါနောက်ဆုံးနှုတ်ရမယ်ဟုတ် သတုထမကမတိတာကိုနှုတ်ဒီဒုတိယမဲတတိယမဲကကြိုက်မကြိုက်ကိုနှုတ်ဟုတ်ကလားကြိုက်မကြိုက်ကဘယ်ဘဝဖြစ်ဖြစ်ပါတတ်တဲ့အတွက်သူ့ကိုမက်တဆင့်နဲ့နှုတ်လို့မရတော့နှစ်ဆင့်နှုတ်ကြွားဟင်ကြိုက်မကြိုက်ကအမြင့်ဘလောက်ရှိရုံဟိဟင်ရှင်းရှင်းနဲ့ဟိဟင်ကြိုက်မကြိုက်ဒီဘယ်ဘဝရောက်ရောက်မကင်းတဲ့ကိစ္စဟုတ်ကလားဗျာတောင်းတော့ဒုတိယမဲတတိယမဲကသူ့နှုတ်မှာထင်တယ်အခုတို့ဒီပထမမဲကတော့ အေးပထမမဲ့ဆိုတာပထမလမ်းပေါ့ကွယ်ဟင်ဒီလမ်းတစ်ခုဆုံးတာမဲ့တစ်ခုကြတာပြောတာမဟုတ်လားဟင်ခန္ဓာဖြစ်စဉ်တစ်ခုဆုံးရမှာလေအစွဲဖြစ်လေပတ်နေတဲ့ခန္ဓာဟုတ်ကလားအစွဲသွေးနဲ့အစွဲသိပ်ဖြစ်လေပတ်နေသောခန္ဓာဟုတ်ကလားအစွဲသေးရရင်အစွဲသွေးကြရမှာတယ်ဟဲ့ဟုတ်ကလားဟဲ့ဟင်ဒီလိုဆိုအစွဲကြောင့်ဖြစ်တဲ့ယုံနာနှစ်ပါးချုပ်ငင်းရမှာတယ်ဟဲ့ဟုတ်ကလားခန္ဓာတော့ရှိကောင်းရှိကောင်းရှိမှာပေါ့ဥပါဒာနဲ့ခန္ဓာတော့ပြုတ်ဖွသွားရမှာပေါ့ အစွဲကြောင့်ဖြစ်တဲ့ခန္ဓာပြုတ်သွားမှာတယ်ဟဲ့ဟိုဒိဋ္ဌိနဲ့ရှင်နေတဲ့ခန္ဓာပြုတ်သွားမှာတယ်ဟဲ့ဟုတ်ကလားဟိဟင်အဲ့တော့တို့ဒီမှာကြတော့ငါဆွဲကိုနှုတ်အောင်မှာထင်ဗျာသူဒီပထမဆုံးရေတောင်းမြင်ထင်တယ်ငါဆွဲမီး၍ဟောလားငါဘုတ်ဆိုး၍ကြိုက်မကြိုက်ပါ အများဘုတ်ဆိုတွေးကြည့်ကြိုက်မကြိုက်ဘယ်တော့မှမပေါ့ဟင်ငါဘုတ်လို့တွေးကြည့်ငါမရဘုတ်ငါသားဘုတ်တွေးကြည့်ကြိုက်မကြိုက်အဲ့ဒီမှာပေါ့ ဒါအများလှူဖို့အများပေးဖို့ဟင်ကြိုက်ကြိုက်ကြတော့မှာပေါ့အဲ့တော့ဒီကြိုက်မကြိုက်ဒီငါမယူပေါ်တာတယ်ဟဲ့ဟုတ်ကလားဟင်အဲ့တော့တို့ဒီပထမဆုံးဒီတောင်းမြစ်ကိုနှုတ်ပါမှာဒီလန်ကဟုတ်ကလားအဲ့တော့တို့မနေ့ကအဲပြီးခဲ့တဲ့ရက်ကတော့ဟိုမဲခင်ရှိပါတဲ့မှာတတိတလုံးကြိုက်မှာပါဗျာမဲခင်ရှိပါပြောနေကြပါတယ်ဒါလည်းတို့အစကတည်းကမဲခင်ရှိပါရှင်းခဲ့ပြီးသားဥစ္စာကြီး ပြောနေတော့ပါဘူးဟုတ်ကလားဟင်အဲ့တော့တို့တတိတလုံးနဲ့ခန္ဓာဖြစ်စဉ်ကိုမြင်အောင်ကြည့်ခဲ့တယ်ဟဲ့ဟုတ်ကလားကိုရှုလို့တဲ့နေရာရှုွက်နဲ့မှတ်သိတဲ့အောင်ကြိုးစားခဲ့တယ်ဒါပဲတိတဲ့ဖို့လို့ဖို့လို့သေးလားဟုတ်ကလားပွဲကြည့်ခြင်းတဲ့ပုဂ္ဂိုလ်ဟိုဇတ်ခုံနဲ့မျက်ခွက်တဲ့ဖို့တောင်းဝန်တစ်ခုအလွယ်လို့ပါရှိတော့ပါရှိဟုတ်ကလားမှန်ကြည့်ခြင်းတဲ့ပုဂ္ဂိုလ်ကမှန်နဲ့မျက်ခွက်တဲ့ဖို့တောင်းဝန်ကလွယ်လို့ပါရှိတယ် ဟင်လွယ်လိုက်တာဗျာဟင်ဟင်ဘလောက်လွယ်တော့ဟင်ဟင်သမင်းသားရာမှာဘာတော့ဝါရအောင်မဲဟောကရအောင်မဲဟုတ်ကလားဟဲ့ဟင်နေရအောင်မဲဝါရအောင်မဲခွန်ရအောင်မဲမျိုးအောင်မဲဒါလေးကဟောဟင်မှန်နဲ့မျက်ဖက်တက်တောင်းဟုတ်ကလားလွယ်ထားရဟင်ဟင်ဟင်လွယ်တယ်မဟုတ်ဘူးလားဟာ အလွယ်ပါတယ်ဖေဟာပုတ်ကလာဟိဟင်မနဲ့မခွက်တဲ့ဟိုပဲရှုခွက်နဲ့မသိတဲ့ဟိုဒါပဲအဲ့တော့တို့နာသီဝအဲရှုခွက်ကရှုကျင်တဲ့ယောဂီဒီအဝင်နဲ့မှထွက်နဲ့မှတဲ့ဟိုဒါပဲပေါ့အဲမနဲ့မခွက်တဲ့ဖို့ဒါရှိမနဲ့မခွက်တဲ့ရင်အရေးသွားပေါ်တဲ့ဟုတ်ကလားအရေးသွားပေါ်မှာပဲဟုတ်ကလားဟင်အရေးပေါ်လို့ရှိရင်တော့မှန်တယ်မှာပေါ်တာလားမှန်ပြင်ပဲထွက်ပေါ်တာလား အမှန်နဲ့မှပေါ်တာပဲအဲ့တော့ဒီအရေးကိုဟိုတို့နုညံ့ပေးတယ်ဆိုရင် မှန်မဲကြည့်နေရမှာတမှန်ကြည့်လေမှန်တဲ့ကအရေးကထင်ရှားလေမှန်ကြည့်လေမှန်တဲ့ကအရေးထင်ရှားလေဒီလိုမဟုတ်လားအဲ့တော့မှန်ကြည့်ရင်နဲ့မှန်တဲ့ကအရေးထင်ရှားနေရင်ဒါကြီးထင်ရှားတဲ့ထင်ရှားရင်အရေးကြည့်လိုက်ရင်ဟောမှန်မပါဘူးလားဘောင်းတော့အရေးကမှန်နေပေါ်နေတာဟိုးရအဲ့တော့ရိတ်ကြည့်ရင်မှန်မပါနေပြီပဲပဲ ဒါလည်းတို့ယောဂီတို့လျှောက်တာနားထောင်ရရင်ဝင်လေထွက်လေမှတ်တယ်ဖရာမှားရင်မှားရင်နဲ့ရှုွက်ကလေးပေါ်လာတယ်ဖရာရှုွက်ကလေးပေါ်လာတော့ရှုွက်ကလေးစိုက်ကြည့်တယ်ဖရာရှုွက်ကလေးပြောက်သွားတော့ဝင်လေထွက်လေပြန်ရှုရတယ်ဖရာနဲ့ဆိုတော့ဒီမှန်တရားရိပ်တရားဖြစ်နေပြီဒါအာယုံတော့ပါနေတယ်လို့ပြောတာဟင်တပည့်တော်အာယုံတော့ပါသွားပါတယ်ဖရာလို့တို့လာတင်ကြတာဗျာဟုတ်ကလားမှန်ထဲမှာရိပ်ပေါ်တဲ့ဥစ္စာအဲ့တော့ဝင်လေထွက်လေရှုရင်ဟာဝင်လေထွက်လေထဲမှာပဲပေါ်နေရမှာပေါ့ဒီရှုွက်ဟာ ဟုတ်ကလားဟင်ဒီဝင်လေထွက်လေရတခြားရှုခွက်ကတခြားဖြစ်နေမှာမလားဟောဒီမန်နဲ့မြက်ခွက်တဲ့တို့ပေါ်တဲ့ဥစ္စာဒီမန်နဲ့မှာပဲတည်ကြိတ်ပေါ်ရမှာပေါ့ဟုတ်ကလားဗျဟင်အဲ့တော့မန်နဲ့မြက်ခွက်တဲ့လို့အရေးပေါ်ဒီမန်နဲ့မှာပေါ်နေရင်အဲဒီအရေးထင်ရှားလာရင် အရေးဆိုင်ကြည့်တော့ဟောမှန်လွတ်သလားသမှန်လေပေါ်တာကိုရအဲ့တော့အရေးကြည့်လို့ရှိရင်ကိုယ့်မျက်နှာမှာအိုးမဲပေတာဟောမြင်နိုင်ဘူးအနိယုတ်ကလေးပါတာဟော ဟင်ဘယ်နာမှာအရေးတွန့်နေတာလေးကောဘာဖြစ်လို့တော့ကိုအရေးနဲ့ကိုယုံနဲ့ဟင်အတူတူမို့ဟုတ်ကလားအရေးပြီးအယုတ်ကထွက်တာဟုတ်ကလားအယုတ်ပြီးဟုတ်ကလားအေးအရေးကိုထွက်သေးနိုင်တယ်ဟုတ်ကလားအယုတ်ကထွက်တော့အရေးဟုတ်ကလားဟင်ဟုတ်ကလားအရေးကြည့်ရင်ရုပ်တူတူပေါ့အဲ့တော့ဒီဝင်လေထွက်လေရဲ့ဟိုမှတ်နေတဲ့ယောဂီဒီ ဟိုကဒါဝင်လေထွက်လေအကြောင်းသိရမှာထင်တယ်အဲ့တော့ဝင်လေထွက်လေလေးရဲ့ဟိုတို့ဘာတော့ရှုပ်ွက်နဲ့မှတ်သိတဲ့ရင်လေးနမိတ်ကလေးဆိုတာပေါ်တယ်ဟင်ဒါလည်းတို့တနည်းရှင်းခဲ့ပြီလေဟင်တို့ဟာလားဟိဟိုပရိဒါမနမိတ်ဟုတ်ကလားဥက္ကနမိတ်ပရိပါကနမိတ်ပရိပါကနမိတ်ဆိုတာထက်ကြမှာပေါ်လိမ့်တမာတိမှာလဲခဏိကတမာတိဥပဒရာတမာတိအပ္ပဒါတမာတိဒါလည်းရှင်းခဲ့ပြီထင်တယ်ဟဲ့ဟိုတစ်ချက်မှတစ်ချက်တီးဒါခဏိကတမာတိနဲ့တက်နေကြတယ် အဲ့တော့အဲ့ဒီတမာရိနိမိတ်ပေါ်ပြီဆိုရင်တော့ဒါဥက္ကနိမိတ်ဖြစ်လာပြီလေဒီလိုဆိုဥပ္ပသရတမာရိလည်းဝင်လာပြီဟုတ်ဗျာဟုတ်ကလားဟိဟိဝင်လာခဲ့ပြီထင်တယ်ဟိအဲဒီကနေပြီးဒီပေါ်လာတဲ့ညာလေးအမြင်သုံးမျိုးလည်းပြောခဲ့ပြီထင်တယ်ဟိလက္ခဏာအမြင်ရာသအမြင်ပိစုပဓာမြင်ဟုတ်ကလားအဲလက္ခဏာမြင်စွာသူ့မူရင်းသဘောမြင်တာဟိသူ့ရာသမြင်စွာသူ့ရဲ့ကိစ္စကုန်ထိမြင်တာဟိဟုတ်ကလားအဲမိဟိဆိုရင်ပူတာဟာဒါမူရင်းလက္ခဏာပဲမဟုတ်ဘူးလား ဟဲ့မိဟိတ်ဆိုရင်ထင်းကိုလောင်သိနေတယ်သူဒါတို့သူကိစ္စကုန်မဟုတ်ဘူးလားဟုတ်ကလားဗျာဟင်ပြိစုပဋ္ဌာန်ဆိုတော့လက်ဝါပေါ်သိပုသိတင်လို့မြင်နေတာဗျာဟင်ထင်းနဲ့မိလောင်းနေပုံကြီးချင်းရာကိုတေးချာချာငုံကြည့်တယ်လို့မြင်ရတာပြောတာဒါလည်းအမြင်သုံးမျိုးနဲ့ခွဲခဲ့ပြီထင်တယ်ဟဲ့ဟုတ်ကလားအဲ့တော့ဒီလေနမိတ်ကလေးတွေ့နေပြီဒါတတိဆိုမက်ကင်နဲ့ပွားပြီးတော့လုပ်နေတာထင်တယ်ဟဲ့အဲ့တော့တို့ဒီလေနမိတ်ကလေးတွေ့တဲ့နေရာကပြောရင် လေးနမိတ်ကလေးတက်လာတယ်ကြသွားတယ်တက်လာတယ်ကြသွားတယ်ဒါလေးကိုဒလသကြည့်နေတဲ့ပုဂ္ဂိုလ်တယောက်ဒီအိမ်ကြောင်းတွင်းဖြစ်သေးလားသူများကြောင်းတွင်းဖြစ်သေးလားဓမ္မယုံတွေကနေအိမ်ပြန်ပြေးသေးလားဟုတ်ကလားဟဲ့ဟင်ဒီလိုဆိုကိုယ်စိတ်ကြီးကိုတက်တက်ဖြစ်မနေဘူးလားဒါမိမိစိတ်မစင်ကြယ်ဘူးလားစိတ်ဓာဝိတ္တုမဖြစ်ဘူးလား စိတ်ခင်ကြဲတာနဲ့စိတ်တဝိတ္တုတိအတူတူထင်တယ်ဟုတ်ကလားစိတ်ခင်ကြဲပြီးစိတ်တဝိတ္တုတိဖြစ်ပြီးအဲ့တော့ကိုယ်စိတ်ကလေးကိုယ်ပိုင်နေတဲ့ယောဂီတယောက်ဟာပူမလားအေးမလားဗျဟင်ကိလေသာမကခံနိုင်တော့ကိလေသာမကခွင့်မရတော့ပဲပူပန်စိတ်တနှိမ့်ဆက်တတ်တဲ့အဲကြိုက်စိတ်မကြိုက်စိတ်ဒါတွေဝင်နိုင်တော့ဟုတ်တယ်ဟင်ဒါမှစိတ်ကလေးအေးပြီအေးတော့မတီးဘူးလားတီးတော့နှလုံးသွင်းမကြည်ဘူးလား ကြည်လို့ဒီဖြစ်ရပြရေပေါ်လာတာယောဂီတို့ငါလှုပ်လို့ဖြစ်တယ်လားဟင်ဒီနေရာငါကြီးများဝင်မကလိုက်နဲ့ဟင်ကျွတ်ွက်နဲ့မသိနဲ့တဲ့လို့ဖြစ်တာဟုတ်ကလားဗျာဒါဆိုရင်တို့ဥက္ခာနမိတ်ဖြစ်လာပြီတဲ့သမာဓိရဲ့ဥပတာတဲ့တော့ဝင်လာခဲ့ပြီထင်သလားဟုတ်ကလားဒီလိုဆိုတို့စိတ်စင်ကြယ်သလောက်ဟင်စိတ်ဟာရစ်ကျက်လာပြီထင်တယ် ရိတ်ကြက်လာပြီအဲ့ဒီခါကျအလုံးလေးတွေ့လဲအလုံးလေးကိုကြည့်ဘာလုံးတော့ဟုတ်ကလားသူ့တွင်ပြမှုရာလက္ခဏာကိုအသေးစိတ်မြင်အောင်ကြည့်ကျင်ပြီဟုတ်ကလားအဲဝိပဿနာဆိုတာဝိအထုပဿနာရှုတာထင်တယ်တို့ဒီမှာတော့ပြင်ဘူတံဘူတတော်ပတ္တိဒါနဲ့អော်ထားတာထင်တယ်ထင်ရှားစွာဖြစ်ပေါ်လာတာကိုထင်ရှားတဲ့ထင်ရှားအောင်ရှုပါဒါပဲလေအဲ့တော့ရှုွယ်တဲ့လီဘက်ကထင်ရှားနေလီရှုမှာပေါ့ကွတကယ်လို့ကိုယ်ပဲဖြစ်တဲ့နာသီဝါထိတ်မှာတဖောဝါတရိတ်နဲ့ ကိုယ့်ဘက်ကမြင်နေကိုယ့်ဘက်ရှုမှာပေါ့ထင်ရှားတာရှုဘာဖြစ်လို့ဒါကိုအထူးရှုပါတယ်လို့မေးရင်တမထကအဝေးကြီးပဲဖြစ်တာဟုတ်ကဲ့ဟေ့ဝိပဿနာကအနည်းကြီးအနည်းကကြီးဟိုကအဝေးကြီးဒီလိုထင်တယ်ဟဲ့အဲ့တော့အဝေးကြီးနဲ့အနည်းကကြီးဘယ်ဟာကပဲကွဲမလဲပဲကွဲတယ်ထင်ရှားတယ်ဟုတ်ကလားဗျာအဲ့တော့ဟိုအယောင်ထိုးလို့အရေးကြနေပြီ အဲရိတ်ပြရင်အကောင်ထင်အောင်လုပ်ရတော့မယ်ဟုတ်ကလားဟိဒါဝတို့သိကြည်လင်လို့သိတကုသိတတ္တိရဲ့အယောင်ကြောင့်ဒီအရေးကြလာတာမဟုတ်လားအဲ့တော့အရေးကြနေရင်အရေးကြည့်ရင်လည်းအကောင်ထင်ရတော့မယ်အဲ့တော့ဒီလေနမိတ်ကလေးကိုပဲစိုက်ကြည့်ရတာထင်တယ်ဟိအနိကကြည့်တာလို့ပြောတာထင်တယ်ဟိဟုတ်ကလားဟိထွင်းထွင်းဖောက်ဖောက်ကြည့်တာထင်တယ်ဟိမက်ခင်ရဲ့တမာတိမက်ခင်ကအလုံးလုံးနေပြီသူဒီရှိတော်စစ်မှုထင်တယ်ဟိ အဲ့တော့ဒီတတိယထိုးထွင်းထိုးဖောက်မှုရှိသလောက်ဒါအပိကထိုးထွင်းသိလို့ရတယ်ဟင်အတိဒီတတိနောက်ကလိုက်ရတာတယ်ဟဲ့တမာရီမကင်သုံးပါးကရှေ့ပညာမကင်နှစ်ပါးကနောက်တည်လို့တယ်ဗျာဟင်သီလမကင်ကတော့သူ့မိရွေးသူ့ဟာသူစင်ကြယ်ရပါဘူးဟုတ်ကလားအဲ့တော့တို့ဒီတတိလေးနဲ့ဒါကိုစိုက်ကြည့်နေပြီးအဲ့တော့ဒီအရေးကြတာကနေကြည်ရင်းနဲ့ထိတာလေးကဘယ်လိုလဲ သိတာလေးကဘယ်လိုတဲ့ဟင်တခြားသည်ဟုတ်ကလားဟင်ထိတာလေးကလည်းတခြားပဲသိတာလည်းတခြားပဲအရင်တော့ကတော့ဘာလားဟဲ့မကြီးတိုင်းနဲ့ဖုတ်ကဟင်ရောနေတော့ဟင်ခက်ရှမ်းရှမ်းနဲ့ကြည်တော့ကတော့ပဲနေတော့ဟင်အဲ့မြင်နိုင်မှုပြမကြီးကိုင်းမဲထင်နေတာအခုတော့မကြီးကိုင်းလေးကဖုတ်ကိုကွဲပြီးတာဒါပြောတာမဟုတ်ဘူးလားဟုတ်ကလားဗျာ ဘယ်ဟာကမကြည့်ကိုက်ဘယ်ဟာကဖို့ဟုတ်ကလားသူတို့နှစ်ခုကအသွေးတူရောင်လို့ထင်တယ်ဟဲ့ဟုတ်ကလားဟေးဟိုတို့ယုံနမိတ်ကလေးတက်သွားတယ်တိတာလေးလည်းကပ်ပါသွားတာပဲအဲယုံနမိတ်ကလေးကြာလာတယ်တိတာလေးလည်းပါလာတာပဲဟုတ်ကလားယုံနမိတ်ကလေးရှေ့တို့သည်တိတာလေးလည်းပါသွားပြီပဲအဲယုံနမိတ်ကလေးနောက်ဆုတ်လာတယ်တိတာလေးလည်းပါလာတာပဲဟုတ်ကလားသူတို့ကသွေးတူမွေးတူအသွားတူလာတူဟုတ်ကလားဟေးသွားတူလာတူဖြစ်နေတော့ဒါတာမန်မျက်စိနဲ့မြင်နိုင်ဘူး အော့ရှာရှာတတိရော်ရဲရဲတတိနဲ့မြင်နိုင်ဘူးသူများဟုတ်ကလားဗျအဲ့တော့သူအားတိုက်အားကောင်းတဲ့တတိထင်တယ်ဟိဟိုအနိကတိသိပြီးကျင်တာဟုတ်ပဲအဲ့တော့အတိကိုနိကတိသိပြီးကျင်ရင်ဒီကသူ့တိုက်အားသုံးပေးမှာမဟုတ်ဘူးလားဟုတ်ကလားဗျအဲ့တော့ထိတာလေးနဲ့သိတာလေးတခြားလေးထင်တယ်ထိတာကထိယုံမဲ့ဝင်သိလို့ရသိတာကသိယုံမဲ့ဝင်ထိလို့ရသလားသူ့လို့သူလုံနေတာဟုတ်ကလား တိုင်းထိတာလည်းသူ့တဘာဝနဲ့သူသူ့လက္ခဏာနဲ့သူသူ့အလုပ်သူလုပ်တာပဲသိတာကောသူ့တဘာဝနဲ့သူသူ့လက္ခဏာနဲ့သူသူ့အလုပ်သူလုပ်တာတယ်လေဟုတ်ကလားဟောထိတာကရုပ်ပြီးဖောက်ပြန်လာတော့တဘောကျုပ်ကဟောလို့ဖောက်ပြန်နေပါတယ်သူဒါပဲပြောနေသူဖောက်ပြန်တာကိုယုံတော်ဥတိုက်ပြီးထွက်ဆိုနေတယ်ထင်တယ်ဟုတ်ကလားဟိုကလည်းကျုပ်ကဒီလိုပဲသိပါတယ်ဟုတ်ကလားသူကသိတာပဲယုံတော်ဥတိုက်ပြီးနှခေါင်းယုံထွက်ပြနေတယ်ဟဲ့အဲတတိကသိပြီဟုတ်ကလား ဒီနေရာရောက်လာလို့ရှိရင်ငါရှိမရှိမေးခွန်းတို့ဘယ်လိုဖြေမလို့ခုဟုတ်ပါမလားဟင်ဟင်ငါရှိမရှိဟောင်းမဒုမေးလို့ပါဟောင်းမဒုမေးလို့ပါဟင်ဟင်သူအရင်ကိုဆွဲချက်တင်ခဲ့တဲ့ဟွာလာကိုတရားမမှုကလေးမှုထင်တယ်ဟဲ့ငါရှိမရှိမြင်မမြင် ကောင်းမကောင်းပိုင်မပိုင်ဒါတို့အငင်းပွားမှုတွေထင်လားကြာသိုးမှုမဟုတ်ဘူးတရားမမှုဟိအဲ့ဒီအငင်းပွားမှုတရားမမှုထဲမှာတို့ဒီမှာငါရှိမရှိဘူးခွက်ချတာတယ်ဟဲ့အဲ့တော့ထီတာတရားတခြားပြီးတာတရားတခြားဘယ်မလုံးငါဟုတ်ကလားဟိဒါနမရူပပရိသီရာညာဆိုတော့ဒါပြောတာတယ်ဟဲ့ဟိအဲ့တော့ငါအထီတခြားပြီးတခြားပဲဒါလေးဟာဒီညာမြင်တဲ့ပုဂ္ဂိုလ်ပေထိပါပါတယ်ဟုတ်ကလား ချိုတာလေးစားလိုက်ရင်လည်းချိုတာနဲ့သိတာတခြားသူဖြစ်နေရပါဘယ်နေရာကြည့်ကြည့်ဗျဒီညာပါမယ်ဒီညာမပါဘဲနဲ့ရှင်းညာတို့လို့ဘာဖြစ်လို့တော့အမှုတမှုပေါ်လို့ရှိရင်တရားခံအရင်ဖမ်းရပါတယ်ဟုတ်ကလားတရားခံမပါဘဲနဲ့သိရင်တော့ပါတော့ဟဲ့ဟိဟိမျက်ွယ်ခေါ်လိမ့်မယ်ထင်တယ်ဟိဟိမျက်ွယ်ဆုံးဖြတ်မှုထင်တယ်မျက်ွယ်သေးတာမပေးနိုင်နဲ့အဲ့တော့မျက်ွယ်သေးတာကပဲနဲ့တော့သေရောလား မင်းဟိုတိုင်းပြည်တဲ့တခြားတိုင်းပြည်ထွက်ပြေးနေတဲ့တို့နိုင်ငံရေးရာသုံးမှုသမားဆိုဆိုပါတော့ဒီတိုင်းပြည်ကနေခုံရုံးကနေပြီးတော့ဟိုထွက်ပြေးနေတဲ့လူဒီမှာမဖမ်းနိုင်ခဲ့ဘဲနဲ့ဟင်စစ်တကြသူသက်သေးတွေဒီထဲမှာရှိရတာဟုတ်ဗျအဲ့တော့သက်သေးတွေနဲ့စစ်လိုက်လို့အဲပေါ်ဗျာဟင်အမှုထင်ရှားဗျာဟုတ်ကလားအဲ့တော့ဒီကနေပြီးတော့မျက်ွယ်သေးတံပေးလိုက်ပြီဆိုတော့ဟိုနိုင်ငံသားကလူကြီးကသေးရောလား ဘာဖြစ်လို့ဘာဖြစ်လို့တော့ဟုတ်တရားသူကြီးမိတ်မြတ်ဟင်တရားသူကြီးမိတ်မြတ်ဟင်ဘာတဲ့ထိတာနဲ့သိတာကောင်းနာကျိုးလုံးလဲသူတို့နှစ်ယောက်ထင်တယ်ဟဲ့ဆိုးတာကျိုးလုံးတော့ဟောအထက်ကံခေါ်တာလဲသူတို့ပဲအောက်ကံခေါ်တာလဲသူတို့ပဲဟုတ်ကလားဟုတ်ကလားပြီးတော့ဟိုကံဖြက်ငါးနိုင်တာလဲသူတို့ပဲထင်တယ်ကံဖြက်ငါးနိုင်တာလဲသူတို့ပဲ ဟုတ်ကလားအဲ့တော့ကျိုးလို့နဲ့တရားခံနှစ်ယောက်မှာမပေါ်ဘဲနဲ့အမှုစစ်လို့မရဘူးအဲ့တော့ဘယ်နီးနဲ့တက်တက်ဘယ်ဖရာဖီးတက်တက်ဒီယုံနာနှစ်ပါးတော့ကွဲရမှာကြီးတယ်ဗျဟင်မကွဲလို့မဖြစ်ဟုတ်ကလားဗျအဲ့တော့ယုံနာနှစ်ပါးကွဲလေတို့ရှုွက်ဖယ်မှတ်နေရမှာတဲ့ဟင်မခင်ကတော့ဗလားတော့ဒါဟိုတရားခံဖမ်းမိတာရှိသေးတယ်သိပြီဗလားသိပါပါ သေဒဏ်ချရပါလားသေဒဏ်လည်းချရသေးဘူးဟုတ်ကလားစစ်လည်းစစ်ရသေးဘူးအငင်းပွားမှုတွေဟိုမှာအများကြီးကြံလေးအငင်းပွားမှုရှိသလို သူတို့ကျိုးလွန်ခဲ့တာဟိုသူတို့နှစ်ယောက်ပဲဟိုလူရောင်ဆောင်ပြီးကျိုးလွန်ခဲ့တာကောအမှုဘယ်လောက်ရှိတော့အဲခဏဒီဘဝမှာကိုလူရောင်ဆောင်ပြီးကျူးလွန်ခဲ့တာသူတို့နှစ်ယောက်လေးထိတိလေးဟာအဲသူတို့နှစ်ယောက်ပဲနားရောင်ဆောင်ပြီးကျူးလွန်ခဲ့တယ်မူပေါင်းတာကော သူတို့နှစ်ယောက်ပဲဗြမာရောင်ဆောင်ပြီးကျွလွန်ခဲ့တာဟောသူတို့နှစ်ယောက်ပဲခွေးရောင်ဆောင်ဝဲရောင်ဆောင်ကြက်ရောင်ဆောင်ပြီးကျွလွန်ခဲ့တာဟောဟုတ်ကလားအဲဒီတယ်ဆိုတာတော့ကြားတွေမွေတွေတိတိထင်တယ်ဟင်ကြားရောင်ဆောင်ပြီးသူများလျှောက်လိုက်ကြိုက်တာတိတ်အောင်ဆောင်ပြီးငွေအောင်ဆောင်ပြီးကျွလွန်ခဲ့တယ်မဟုတ်လေအများကြီးရာသုံးမှုတွေလည်းပါသေးတယ်ဟုတ်ကလားဟင်အဲသူတို့နှစ်ယောက်ပဲနာမည်မျိုးမျိုးနဲ့ထင်တယ်လူပါပြဆိုသူတို့ပဲထင်တယ် နဘာပြဆိုတော့ဗြမာဘာပြဆိုတော့ဟောအဲကြက်ဘာပြဆိုတော့ဟောဖတ်သူတို့နှစ်ယောက်ပဲနာမည်မျိုးမျိုးနဲ့ဗကြက်မျိုးမျိုးနယ်မျိုးမျိုးမှာလှည့်ပြီးတော့သူတို့ကျွလုံခဲ့တဲ့ဒုသရိုက်မှုတွေကလည်းမနေဘူးဗျာဒါလည်းသိရအောင်မှာထင်ဟုတ်ကလားအင်းတရားမမှုသိရတာတစ်ဖက်အိမ်ရာသွုံးမှုကလည်းတစ်ဖက်ကြံသေးတယ်ဟုတ်ကလားဟင်အငင်းပွားမှုကတော့ဒါမှတဲ့ဒါမှနဲ့ဆိုပြီးပြီကွ အဲ့ဒီရာဇုံမှုအတွက်သာတေတံပေးရမှာတယ်အငင်းပွားမှုတေတံပေးရုံထုံးတာရှိသလားရှိဘူးအမွေငင်းပွားရင်လည်းနင်မှန်နဲ့နင်မှန်နဲ့နင်မှားတယ်နင်မှန်နဲ့ဟုတ်လားသို့မဟုတ်နင်ဟောနင်မှားတယ်နင်မှန်နဲ့ဒီလိုထင်တယ်ဟဲ့အဲအဲ့ဒါဆွန်ကြလိုက်ပြီးပြီထင်တယ်တေမမှုမှာတေတံရှိသလားအဲ့တော့တေတံပေးရတာဘယ်မှုကြောင့်ရာဇုံမှုကြောင့်ဒီငါသွဲကြီးနဲ့ကျူးလွန်ခဲ့တာဒီမနေဘူးထင်တယ်အဲ့ဒါတော့ကို တို့စစ်ရမှာအဲ့တော့တို့ဒါလေးပဲဆက်စစ်ရအောင်မတင်လေခိုးမတရားခံမိခါရှိတို့မဟုတ်ကျွန်တော်တို့နှစ်ယောက်ပါပဲလို့ဖြောင်းကျက်ပေးခါပဲရှိသေးတယ်တရားရုံးတော်ရောက်သေးဘူးထင်တယ်ရဲစခန်းထဲမှာပဲရှိသေးအမှုလိုက်ရာရှိလက်ထဲမှာပဲရှိသေးရဟုတ်ရောဟိရုံတင်ပြီဗျမတင်ရသေးဘူးကွာရဲစခန်းထဲမှာပဲရဲရာရှိလက်ထဲမှာပဲ အမှုလိုက်အရာရှိလက်ထဲမှာပဲအခုမှဖြောင်းကျက်อยู่ပါရှိပြီဗျာဟုတ်ကလားပြုအဲ့တော့သိအောင်မှာပဲထင်ဗျာအဲဘသူနဲ့သိမှာတော့ဘယ်ကတရားသူကြည်တော့လို့ဒေါက်တာဖင်ပေါက်ကတော့သေးဟင်ဟင်အဲ့တော့ဒီတတိနဲ့ပဲဘယ်ခုံယုံတို့နာသီဝပဲထင်တယ်ဟင်ဟုတ်ကလားတို့ ဟိုဘယ်မျိုးနဲ့ဘယ်ဘယ်ယုံဘယ်မျိုးနဲ့ဘယ်ယုံဘယ်တိုင်းယုံဘယ်ဟိုယုံရှိတဲ့မှာကိုယ်နဲ့သက်ဆိုင်တဲ့ယုံကိုအမှုတင်ရတာမဟုတ်လားအဲ့တော့ဝင်လေထွက်လေတမကနှာခေါင်းယုံပေါ့ဗျာဟင်တတိနဲ့မှတ်နေရမှာဗျာအဲ့တော့ကောဒီနေရာရောက်တော့ကောရှုွယ်နဲ့မှသိတဲ့ရမှာပဲတဲ့ဒီနေရာရောက်လို့တမျိုးလေးများရှုကြအောင်မလားပါလို့ရမှာတော့ဝင်တို့ဝင်နဲ့အမှအထွက်နဲ့အမှဒါပဲထင်တယ်ဟုတ်ကလား ဟုတ်ဗျာဒီတော့ရလာရင်တမျိုးလေးရှုလိုက်ရင်မကောင်းဘူးလားတပေါင်းလေးရှုလိုက်ရင်ဟင်ဟုတ်ကလားဟုတ်တော့တမျိုးလေးရှုကြည့်လျောက်ဟုတ်ကလားဟင်အဲ့တော့ဘယ်နေရာရောက်ရောက်အဝင်နဲ့အမှထွက်နဲ့အမှဒါပဲထင်ဟုတ်ကလားတို့သောတာပန်ဖြစ်ပြီးတော့တခါတခါဖြစ်တော့ဟိုအနာခံကြတမျိုးပြောင်းတယ်ဟုတ်ပြောင်းမှာဘာဖြစ်လို့တော့ဟင် လုပ်ကြောမယ်ဟာလေဘယ်လိုမှာဗျာအဝင်းနဲ့မှဆွဲနဲ့မှဗျာဒါပဲဗျာဟုတ်ကလားဒီဒီရုံမှာပဲစိတ်နေရမှာထင်ဗျာအဲ့တော့ဒီမှာပဲအထီးပြီးရရှိနေတာမဟုတ်ဘူးလားဗျာတို့ခန္ဓာ၅ပါးဟိုဆင်ញင်တဲ့နေရာသို့မဟုတ်အာယုံတိုက်တဲ့နေရာဒီနေရာမှာခန္ဓာ၅ပါးပေါ်ပါတယ်ပြောနေပြီပဲပြောခဲ့ပြီးပြီပဲဒီအထီးပြီးတဲ့မှာခန္ဓာ၅ပါးပါပြီးသားထင်တယ်အာယရဏတွေကဟိဓာတ်တွေကဟိသစ္စာတွေကဟိသဘာဝိသားပဲပဲဒါလည်းရှင်းခဲ့ပြီးသားပဲ ဟုတ်ကလားဒါမှတ်နေမှာဗျာအဲ့တော့သူပေါ်မြဲလေးသူစိတ်တည်ကြည်ကြောင်းရှုပ်ွက်နဲ့မှတ်စိတ်တဲ့ပါပြီဆိုတာသူ့ချက်ပြနမိတ်ဟောရတာပဲဟင်အချက်ပြနမိတ်ပြီးရှုပ်ွက်နဲ့မှတ်စိတ်တဲ့ကြောင်းပြတာဟုတ်ကလားသူဒီအဓိကလားဟဲ့အဓိကမဟုတ်ဘူးယောဂီတို့အဝင်နဲ့အမှားဆွဲနဲ့အမှားကအဓိကထင်တယ်အဲဒီအဝင်နဲ့အမှားဆွဲနဲ့အမှားတဲ့နေသူကပေါ်မှာပဲကွမှန်နဲ့မျက်ခွက်တဲ့အရေးပေါ်မှာဟုတ်ကလားဇက်ခုံး ကြည့်ရင်လည်းဇာကောင်ဇာကောင်ကြည့်ရင်လည်းတို့ဘယ်နဲ့ဇာလန်းကပေါ်ရမှာထင်တယ်ဟဲ့ဇာလန်းကအလိုလိုသိရမှာဟုတ်ကလားဟင်အဲ့တော့တို့ဒါလေးရှုရင်းနဲ့ရှုပေါ်လာတဲ့ဟာလေးပဲဒါပဲဖန်ဆင်းနေရမှာထင်တယ်အဲ့တော့အထီးနဲ့အတိဒါဆန်းစစ်ဟုတ်ကလားဟိဟိစစ်တော့တခါတည်းအဲမရှုခင်ကရှုလို့ဒီကလေးကအလုံးသွက်လက်တာလေးရှေ့ပေါ်လာလာတာဟိလက်လက်လက် ဒါပြီးမှရှုလို့စိတ်ကလေးကြောင့်ရှုမှုဖြစ်လာရှုပြီးမှရှုလို့ရလာတဲ့အကြောင်းအရာကိုခံစားတဲ့သူလေးတခါမှသားပြီးကြောင်းညာပိုက်ပြီးဆုံးဖြတ်ပြီးဒါပြီးတင်နေအဲ့တော့မရှုခင်ကရှုလို့စိတ်ကလေးလေးလေးရှိပြေးလာဒါပြီးမှရှုချလိုက်ဟုတ်ကလားရှုပြီးမှရှုရဲ့အကြောင်းကိုပြန်သိဒီလိုတင်နေဟိရှုလို့စိတ်ကြောင့်ရှုမှုဖြစ်ပြီဟုတ်ကလားရှုမှုဖြစ်လို့ရှုမှန်သိပြီဟုတ်ကလား ဒီလိုဆိုနာမ်ကြောင့်ဘာဖြစ်ရုပ်ဖြစ်တာရုပ်ဖြစ်တော့ရုပ်ဖောက်ပြန်တော့နာငါပြန်သိတယ်ဟုတ်ကဲ့အဲ့တော့သူကလေးမျိုးလို့နိုးတိုက်ရတာရှိသလိုမိဘအမေနိုးတိုက်ခဲ့လို့ကလေးဆိုရတာလည်းရှိသလေအဲ့တော့အရာရာသိကြီးဥဆောင်တာလားဟင်ယုတ်ကဥဆောင်တာကောရှိနိုင်ဘူးလားဟုတ်ကလားဟဲ့အဲ့တော့တို့အိမ်မှာတက်တာဘသူဟင် ဟင်အိမ်နာတက်တာဘသူဆောင်မှန်မှန်ပြောမငင်းရနဲ့ဗျာအာတပန်နဲ့ထွက်မလာပါဘူးလားဗျာဘာဖြစ်ကြတာတော့ဟာဟုတ်ကလားဟဲ့ဟင်အဲ့ဒီချိန်ကိုဘယ်နဲ့တော့ဟိုဝန်းကအရင်ကြိုက်ကြတာတယ်သိကရင်သိတာလားဝန်းကရင်ကြိုက်တာလားဟုတ်ကလားဟင်ငါသွားခြင်းပြီးကာမသလီကလှုပ်ကြတာ ဟုတ်ဟိအဲ့ခါကျတော့သိကသိပါဟာငါကောင်ကြီးပွားချင်ဟင်အဲ့တော့ဖရာရှိကမှစကားပြောရင်းနဲ့စကားပြောလဲလွတ်ဟိုမပြည့်သေးဟုတ်ကလားလူလဲသက်သာသေးအဲအိမ်မကားနဲ့ပါချလိုက်တာလားပါလို့ဟင်အဲ့တော့ဘသူဆောက်ဟာကောင်းလေဟိုဝင်းကြီးကလည်းကြိုက်နေပြီပို့ပြပို့ရနဲ့ဟင်မပို့ကျုပ်ဒီမှာပါချလိုက်တော့မှနော်ဟိုဟာဟင် ဟင်အဲအဲ့တော့အိမ်သားကိုဘသူဆောင်လာလာလာလာလာဟိကောင်လာလာလာလာရွာသူလူကွယ်ရာထိလိုက်ပွားတာဟိဒီနာမကွယ်မကွယ်သေးဘူးကောင်မလုံးပါနဲ့မလုံးလိုက်ပါတော့ဟုတ်ကိုဟုတ်ကလားအခုကတော့အိမ်သားတွေဖြစ်ကုန်ပါပဲအိမ်သားတွေရောက်အောင်ဟောခုံဝတက်အောင်ကွာကဲလှမ်းကွာထိုင်ကွာဟုတ်ကလားဟင်အဲ့လိုထိုင်ခိုင်းတာတယ်အဲ့တော့ကဲအဲပါချတော့ဘသူကဦးငင်းညာဗျာကိုကိုနဲ့စိတ် စိတ်နဲ့ကိုအပြန်လာမယ်ဒါကိုတို့သာလို့ပစ္စယပရိက္ခညာလို့ခေါ်ဟင်ဟင်နာနဲ့ယုတ်ယုတ်နဲ့နာအပြန်လာကျေစုပြုနေတယ်ဟုတ်ကလားအဲတို့ဒီချုပ်ွက်ထဲကြည့်လိုက်ရင်အထင်ရှားပဲထင်တယ်မရှုမီက မရှုမီက ရှုလို့ဒီကလေးပြေးလာဒါပြီးမှရှုမှုဖြစ်ဒါပြီးမှရှုမှန်းသည် ဟုတ်ကလားဟိအဲ့ဒီပဲဖြစ်နေတယ်ဟုတ်ကလားဗျဟင်အဲ့ဒါလေးတို့ကြည့်နေရမှာထင်ဟိဟင်တို့သာလို့တော့ဒါပစ္စယပရိကညာလို့ခေါ်စိတ်နဲ့ရုပ်အပြန်ပါဒီလိုဆို အတိတ်ဘဝကကောဒီစိတ်နဲ့ဒီကိုယ်နဲ့အပြန်လန်ကြည့်စုပြု၍ဖြစ်လာကြတာတဲ့ဟင်ဒါရင်ဒီဘဝဘာကြောင့်ရောက်ခဲ့သလဲဘသူဥဆောင်လို့ရောက်ခဲ့သလဲ လောကရောဥပါဒံဆွဲစိတ်ကရောက်ပြီစိတ်ကဥဆောင်လို့ရောက်တယ်ဆိုယောဂမှာကံကိုမပြုတ်ဘဲနဲ့ဒီစိတ်ကဘယ်လိုလုပ်ဆွဲလို့ရဟင်ဟင်ဟုတ်ပြီလေဟိုကိုသွားခြင်းနိုင်အခုဟိုကိုနတ်ပြည်ဖြစ်ဖို့ရကုသကံမှာတို့မလုပ်ဖ ೇನೆ တရားနေဒီကံနေငါနတ်ပြည်သွားမယ်လို့လုပ်လို့ရမလားဟောယုတ်ကမှာကံတွေကိုလေကောင်းမှုကံတွေဟုတ်ကလားသီလမှုတွေ မလုပ်ခဲ့ရင်ကောဟုတ်ကလားဟိဟိုတို့အာယုန်နဲ့ပြောရင်လေယောက်ကမှကြည်မပေးပဲနဲ့ဟိုကအဆင်းကိုရူပတဏဘယ်လိုလုပ်ဖြစ်မလဲစိတ်ကဟင်အတ္တမမကြံပဲနဲ့နားထောင်မပေးပဲနဲ့နားမပေးပဲနဲ့သားမပေးပဲနဲ့ထိမပေးပဲနဲ့ဘယ်လိုလုပ်ပြီးစိတ်ကဆွဲမလဲတိုင်းဒီဘဝဘသူဥဆောင်လို့ရအေးကောမလွဲတဲ့နီးပြောတာပါမလွဲတဲ့နီးပြောတာကွာ မင်းကျွန်တော်မဘာပြောလို့ထားမင်းဟင်ဟင်ဒါတော့မင်းကျွန်တော်မဘာပြောလို့ထားမင်းဟင်ဟင်အဲ့တော့သူတို့နှစ်ခုပဲပြန်လာထင်တယ်ဟဲ့အဲနောင်ပြန်ရအောင်မှာကောဟဲ့နောင်ဘဝဖန်ဆင်းမှာကောသူတို့နှစ်ခုပဲအရင်ဘဝဖန်ဆင်းကြတာလေသူတို့နှစ်ခုပဲဒီဘဝဖန်ဆင်းတာကောသူတို့နှစ်ခုပြန်လာဒါလည်းတို့ပရိသသမုပ္ပါနဲ့ပြောခဲ့ပြီးပြီပဲကွဟုတ်ကလားဟဲ့ အဲ့တော့ဒီဟာကိုတို့ရှို့လိုက်ခြင်းဖြင့်ဟုတ်ကလားတရားခံကတော့သူတို့နေအောင်မှသိပြီလေဟုတ်ကလားခုနပထမပြီးခဲ့တဲ့ညာကတော့ထိတာထိတာတခြားပြီးတာပြီးတာတခြားဆိုတဲ့ကငါမပါဘူးတရားခံသူတို့နှစ်ယောက်ဟုတ်ကလားအဲ့တော့ငါဆိုတဲ့အစွဲကိုတော့ဒီနေရာပယ်လိုက်ပြီထင်တယ်ဟဲ့အဲ့တော့ထိပြီးယုံနာနှစ်ပါးရှိပြီးထိပြီးယုံနာနှစ်ပါးရှိတာတော့မှန်ပြီးဘသူတစ်တရားခံလဲဘသူနှစ်တရားခံလဲကို ဒီညာငါဖြစ်တာထင်တယ်ဟိဟုတ်ကလားဟင်ဒါတစ်တဲ့ခါနှစ်တဲ့ခါရွေးတဲ့ညာထင်တယ်ဟိဟုတ်ကလားဗျာဟင်အဲ့တော့တို့ဒါလေးရှုနေရမှာပဲဟင်အဲ့တော့ဒီတို့ပြည့်စရာပရိကညာဆိုတာကောနာသီဝကရှုတဲ့ယောဂီတွေ့နေတဲ့ဖြစ်ရိပ်ပြည့်ရိပ်ကြည်ရင်တဲ့ဇက်ကောင်ကြည်ရင်တဲ့ဇာလန်းသိတာမဟုတ်ဘူးလားဇာလန်းကတစ်မျိုးလားဟင်ဇက်ကောင်ကတစ်မျိုးလား ဇက်ကောင်ကြည့်ရင်လည်းဇာလန်းပြီးတာထင်တယ်အဲ့တော့ဇက်ကောင်ကြည့်ရင်လည်းဇာလန်းပြီးတယ်ဆိုတာလူကြီးကြီးဖြစ်လို့လားကလေးကြီးဖြစ်လို့လားလောကရောမယ်ဟင်ကလေးလည်းမြင်တာပဲဗျပါတယ်ပါတယ်ဟင်ဟာဘာတဲ့ဘာတဲ့မဗျာမတရားပေါင်းကိုလူကြီးကြီးကြည့်မှမြင်နိုင်တယ်ဟုတ်ကလားဘယ်ယောဂီဖြစ်ဖြစ်နှာခေါင်းနဲ့လေနဲ့တိုက်တာကြည့်နေကြတာကြည့်တယ်ပါ ဟင်ဟုတ်ကလားလူကြီးကြီးဆိုတာဆင်ကျင်စိတ်ထင်တယ်ဟဲ့ညာလေးညာလေးညာပါမဗျာဟင်အကင်းအညာပါမဗျာဟင်ဒီနေရာမှာညာပါဖို့အကင်းညာပါဖို့အရေးကြီးဆုံးထင်တယ်အာဝိပဿနာဆိုတာစိတ်လုံငါညာလုံငါစိတ်လဲပါမညာလဲပါပါဟုတ်ကလားဗျာအဲ့တော့တို့ဒါလေးရှုနေရမှာဗျာဟုတ်ကလားဟင်အဲဒီဝင်လေထွက်လေလေးပဲထင်တယ် အဲ့တော့ညံနှစ်ဆင့်ရောက်ခဲ့ရင်တော့တို့တမျိုးရှုမယ်ရုပ်ဘာဖြစ်လို့တော့လဲဟင်ဟင်ဝင်လေထွက်လေကိုတမျိုးရှုကြဆိုလားဟင်အဲအမှတ်ကိုတနေရာထားပြီးရှုမယ်ရဟင်အဲ့တော့အဝင်နဲ့အမှတ်ထွက်နဲ့အမှတ်ဒါပဲကြောင်လို့ရမှာပဲထင်တယ်ဟုတ်ကလားဟင်ယောဂီတို့တာဝန်ကရှုပွက်နဲ့မှတ်စိတ်တဲ့ဖို့တာဝန်တစ်ခုတည်းပဲရှိတယ် ဟင်ပွဲကြီးသမားရဲ့ဒါပုံဒီဇာခုံနဲ့မျက်လုံးနဲ့တဲ့ဖို့တောင်းမရှိသိတဲ့မဟုတ်ဘူးပွဲပြသမားဘက်ကလာဟင်တာဝန်ကြီးတာထင်တယ်ဟိဟင်စာလမ်းစာကွက် အချိန်ဆက်မိဖို့ဟုတ်ကလားဗျာအဲပြီးတော့ဒီဇာကွက်ဝင်စကားကို ပိုင်းပိုင်းနိုင်နိုင်ပြောနိုင်ဖို့ဟုတ်ကလားဗျာပြီးတော့သူ့ရို့ချီလှုပ်လဲလှုပ်တရုပ်ကလည်းဒီဇာထုံနဲ့ပြီးအောင်လှုပ်နိုင်ဖို့ ဟောဟိုဘက်ကတော့တော်တော်တာဝန်ကြီးဟုတ်ကလားဟဲ့ပြတဲ့ဘက်ကကြည့်တဲ့ဘက်ကဟင်မျက်လုံးနှလုံးဇက်ခုံပေါ်ပြစ်တင်ထားလိုက်ရုံလားဟင်တော်တော်ကိုလွယ်လွယ်တယ်မဟုတ်ဘူးလားဟင်ဘာတဲ့ဘာတဲ့ဗျာဟိုဒူဒူဒူတို့ရှိကတော့ငြိမ်သွားပါလားဟင်ဟာတို့ရှိကငြိမ်သွားပါလား ဟင်ဟင်ဟင်ရှမ်းအနာပေါက်နေတာဘာဖြစ်နေကုန်ဟဲ့လဲဟင်ဟာအရမှာပဲဟုတ်ကလားဗျာအဲ့တော့ထိသားနေတိသားလေးဟုတ်ဒါလေးရှုွက်သေးရှုတာတော့ခုနပြောတဲ့ပေါ်နေကြနမိတ်ပဲထင်တယ်သူကစိတ်တည်ကြည်ကြောင်းပြသို့မဟုတ်တရေလူတရေခံတရားသူကြီးစုံလင်ပါပြီစစ်ပါတော့လို့ပြောတာတင်လေဟုတ်ကလားဟိ ဒီတမာရင်းနမိတ်ကလေးပြနေတာအဲရှုွယ်နေမှာသိတဲ့သူပြမှာပဲဟုတ်ကလားလိုက်ရှားဖို့လိုသေးလားအဲ့တော့ဒီတမာရင်းနမိတ်ကလေးဖြစ်အောင်လို့လုပ်ဖို့လိုသေးလားအဲလိုပါမလားဒါလေးစိုက်ကြည့်နေမှာကြည့်ဟုတ်ကလားဟင်ဘယ်ကကြည်ရမှာတော့နာသီဝရှုခွက်ဒါသည်တရားသူကြီးဖင်မြဲမြဲထိုင်ရမယ်ယုံတော်ကလထိုင်းဟုတ်ကလားဟင်တရားသူကြီးတို့မြည်သည်တရားလူအိမ်လိုက်စစ်တာကြားဘူးသလား တရားခံအိမ်လိုက်ဖြစ်တာကောဟိုတက်ပြီးအိမ်လိုက်ဖြစ်တာကောသူ့ယုံနာဆင့်ဖြစ်ပါတယ်ဟင်တရားသူကြီးကအဲယုံတရားမှာမအားလို့ဆိုအိမ်ခေါ်စစ်သလားအိမ်လည်းခေါ်စစ်ဘူးသူ့တတ်မှတ်ထားတဲ့ယုံမယ်အဲ့တော့တတိပြီးနာသီဝပေါ်ထိုင်ထားမှာဗျာဟုတ်ကလားဟိုရှေ့ရောက်နေတယ်ဆိုတာအာယုံနောက်ပါနေလို့အဲဝန်းတဲ့တွေ့တယ်ဆိုအာယုံနောက်ပါနေပြီဟုတ်ကလားဒါလည်းတို့ပြောခဲ့ပြီးသားမဟုတ်လားဟဲ့ အဲ့တော့နှာသီးဝမှာအထိုင်ကြကြစစ်အဲ့တော့တို့ဒီနေရာမှာစိုက်ဒီနေရာမှာစစ်ရင်ဒီနေရာမှာပဲပေါ်နေမှာတယ်ဟုတ်ကလားဒီဘောနေဒါလေးစိုက်စစ်နေစစ်နေရာမှာဗျာပေါ်လာတဲ့ဟာလေးဘယ်လိုလဲတော့ဟိဘူတံဘူတတော်ပတ္တိအမြဲကြင်ထားရမှာတယ်ထင်ရှားစွာဖြစ်ပေါ်လာတာကိုထင်ရှားတဲ့ထင်ရှားအောင်ရှုပါဒါပဲထင်တယ်ခွဟင်ဘာပေါ်ပေါ်ဘယ်လိုပေါ်ရမလို့ပါသလား ဟင်ဘာလို့ယောဂီတဦးနဲ့တဦးလာရလမ်းချင်းတူသလားအဲလာရလမ်းချင်းမှမတူရဆုံတဲ့နေရာတူမလားပြီးတော့ဗရိုက်ချင်းကောငင်းချင်းကောဝါဒနာချင်းကောဟဲ့တူမတူပဲအဲယောဂီဟိုယောဂီဒီလိုပေါ်လို့ငါဒီလိုပေါ်မဟုတ်ဟုတ်ကလားဟဲ့သူကိစ္စသူပေါ်တယ်ပေါ့ကိုကိစ္စကိုပေါ်ပေါ့ဟုတ်ကလားဟင်ကိုကိုသိရိုက်နဲ့ကိုထင်တယ်ဟဲ့အဲ့တော့တို့ရှုွက်တဲ့ဘယ်လိုပေါ်ပေါ်ပေါ်တာကိုသာ ထင်ရှားတဲ့ထင်ရှားအောင်ရှုပါဟုတ်ကလားဟိဟိုရင်းကျအောင်မွေးဘုံကတော့ဟိုတမာရီခန်းကပြောခဲ့ပြီးပြီဟုတ်ကလားတို့သူခုပြောနေတာတော့ညာကန်းရောက်နေပြီတင်လေဟွာလာဟိုမက်ကင်မက်ကသစ္စာဖြစ်ဖို့မက်ကင်အလုံးလုံးနေတာပြောတာအဲ့တော့တို့ဒါပဲစိုက်ရှုရမှာထင်လားစိုက်ရှုနေတော့ခုနတော့စိတ်ကလေးရရှိရဟုတ်ကလားဟင်ဒါပြီးမှရှုမှုရှုပြီးမှဒီလိုထင်တယ်ခိုးချိန်တော့ရှုလိုက်တယ် ရွှေရင်မတ်တနဲ့ရွေ့ပြီးပျောက်ပျောက်သွားတာလည်းရှိပြီဟုတ်ကလားတခါတလေရွှေရင်မတ်တနဲ့မှိန်ပြီးပျောက်ပျောက်သွားတာလည်းရှိပြီဟုတ်ကလားရှုပ်ွက်ထဲကဟာလေလေကြည့်လိုက်နဲ့တဖြည်းဖြည်းဝေးဝေးမိမ့်မိမ့်မိမ့်မိမ့်ဒီလိုပျောက်သွားတာလည်းရှိတခါတလေကျတော့မဟုတ်ရွေ့ကနေဆိုပျောက်ရွေ့ကနေဆိုပျောက်မတိလို့လည်းရှိတယ်ဟုတ်ကလားတခါတလေရှုပ်လိုက်လို့ရှိရင်ရှုပ်ွက်ထဲကဟာလေပေါ်လာတဲ့ပြက်ကြပေါ့ ပေါ်မှန်းပေါ်သေးဘူးပြက်ကြသွားဟုတ်ကလားဟိပေါ်မှန်းပေါ်သေးဘူးပြက်ကြသွားဒီလိုလည်းဖြစ်နိုင်တယ်တော့မဟုတ်ဒီချုပ်ွက်တဲ့ကအရာဝတ္ထုတွေကြီးလိုက်တယ်အဆိုင်ခဲလုံးတရားမရှိအရိပ်အငွေ့သဘောပဲလို့ဒီလိုလေးလည်းပေါ်နိုင်တယ်ဟုတ်ကလားဟိဟိဟုတ်ကလားဟိဒါပေါ်နိုင်တယ်ပြီးတော့ဒီနေရာမှန်ရင်မှန်ရင်နဲ့တခါတလေ တို့ဟာခေါ်တာပေါ့ကွယ်တတိလစ်တယ်လို့ခေါ်ရမလားရှုွက်ပျောက်သွားတာလည်းရှိပြီဟုတ်ကလားဟဲ့အဲ့ဒါတို့စာလို့တော့တာမတနာညာလို့ပုံပါတရားဟင်တာမဆိုတာအမှန်တင်တယ်ဟဲ့တနာကသုံးတတ်တာတင်တယ်အမှန်အမှန်တိုင်းသုံးတတ်နိုင်တော့ညာလို့ဆိုလို့တရားဟုတ်ကလားဟဲ့အဲ့တော့ရွေကနေဆိုပျောက်ဒါခမရတို့အနိစ္စရဲ့လက္ခဏာပဲ အာနိဒဆိုတဲ့ဆိုင်းဘုတ်လာလိမ့်မယ်မထင်နဲ့မျောမနေနဲ့အာနိဒမမြဲဘူးလဲပြောမနေနဲ့ပေါ်ပြောက်ဟုတ်ကလားပြီးတော့ပေါ်လာပြကြဒုက္ခတင်နေဟိဟင်ဒုက္ခတဘာဝတင်နေဒါသူ့တဘာဝသူ့လက္ခဏာပြအောင်မဟုတ်ဘူးလားပြီးတော့ဘာရှုရှုတကယ်မဟုတ်ဘူးသဘောပဲအနာတ္တတင်နေဟိဟုတ်ကလားအဲဒီညာယတတိပဲဒါလည်းဒီပေါ်လာတဲ့ရှုွက်ကလေးရှုရင်းမတ္တဇာတ်ကောင်ကြည့်ရင်းနဲ့ ဒီဇာလန်းကဘဝတာမဟုတ်ဘူးလားဇာကောင်ကတမျိုးဇာလန်းကတမျိုးလားဟုတ်ကလားဗျဒါရွှေရင်းနဲ့ဘဝတာတယ်ဟင်ဒါရွှေရင်းနဲ့ဘဝမှာလားရှုပ်ပြတာအဲရွေကနေဆိုပြောက်ရွေကနေဆိုပြောက်ဟုတ်ကလားတခါတလေဝေးဝေးပြီးမိန်သွားတာလည်းရှိဟုတ်ကလားဗျာတခါတလေရွှေရင်းမတ်တာနဲ့အဲဟိုအဝင်ရောထွက်ရောပြောက်နေတဲ့ခါလည်းရှိတတ်သေးဟုတ်ကလားဗျာတို့ဟိုပြီးခဲ့တဲ့ညာကလေးကပစ္စယပရိကညာနဲ့ပျောက်ပျောက်နေတတ် အထူးသဖြင့်တို့ဟွာဖောင်းပိန်ရှုတဲ့ယောဂီများဆိုအပိန်ကစပြောက်တတ်ဒီမှာဆိုထွက်လျာစပြောက်တတ်တယ်လို့ဆိုသဗျာတို့ယောဂီတို့ဒါကတော့စာပြောဖြစ်နေပါတော့ကွယ်ဟိုတို့ဟိုယုတ်ကလေးတစ်ချက်ပြောရမှာပေါ့လေဝင်းလေးတစ်ချက်ပြောလို့ရအောင်စက္ကန့်တစ်ချက်ကိုယုတ်ကဂတိ6000ကိုကွယ်စိတ်ဖြစ်နှုံးကဂတိ3သိန်းကိုကွယ်အဲ့ဒါအဲ့ဒီယုတ်ကလေးတစ်ချက်ဟာဥပတိဘင်းဆိုရယ်ခဏငယ်သုံးချက်နဲ့သွားတယ် ဟင်အဲ့ဒီဒီထိတာလေးကထိတာလေးတတ်တတိတာလေးကတိတာလေးတတ်တဆိုတဲ့နေရာမှာတီဆိုတဲ့ဂျာဖြစ်ကလေးတစ်ခုပဲရှိသေးတယ်ရှင်ဟင်အသာလည်းတွေ့သေးဘူးအဆုံးလည်းတွေ့သေးဘူးဥပလည်းတွေ့သေးဘူးပင်လည်းတွေ့သေးဘူးဟုတ်ကလားထီဆိုတဲ့ဒီတာလေးတစ်ခုထင်တယ်ဒါလေးတစ်ခုတွေ့သေးတယ်ဟုတ်ကလားဗျာဟင်ဟောတို့ပြီးခဲ့တဲ့ဟွာကြတော့ခုနကဟိုမချူခင်ကရှူလိုသိကလေးပြေးပြေးလာရုပ်နာနှစ်ပါးအပြန်လန်းထင်တယ်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 ပေါ်လာလိုက်ပြက်ကြလိုက်ဒါပဲထင်တယ်ဟိဟုတ်ကလားအဲတို့ပြီးခဲ့တဲ့ခုနကရှင်းခဲ့တဲ့ပစ္စယပရိက္ခညာထင်တယ်ဟိရုပ်နဲ့နာနာနဲ့ရုပ်အပြန်လန်ကြည့်ခုပြုတ်ဟင်အဲ့ဒီညာငါစာပြီးဟောမျက်စိထဲမှာပိုးဆုံးယူလေးတွေလို့လို့သိသိဝါဝါလက္ခဏာလက္ခဏာဒါလည်းပေါ်တော့ပြီးတော့နာကျင်ကြိုက်ခဲမှုလည်းပိုးလာဒီလိုဆိုနာကျင်ကြိုက်ခဲမှုကဘက်ကပိုးတာလားတတိအားဘက်ကပိုးတာလားဟုတ်ကလား ဟင်တတိအားကချဲ့ပြတာဟိုဘက်ကမဟုတ်ဘူးဟင်နာတိုင်းဟိုဘက်ကကြီးတယ်မထင်ပါနဲ့ဖဲဝိုင်းတော့ကဘလောက်နာနာမသိပါဘူးတတိကမှချဲ့ပြပဲဟုတ်ဗျဒီကြတော့တတိချဲ့အာဟိုဘက်ကတိုးတာမဟုတ်ကိုဘက်ကတိုးတာမှတ်ထားအောင်သူ့တိုးမှမသိကိုတိုးမှမသိဖြစ်နေကြအောင်မယ်ဟုတ်ဟင်ဟင်ဒါတတိဘက်ကအားကောင်းလာတာမဟုတ်လားအဲ့တော့ဒီနေရာကြရင်တော့တို့ပို၍လဲနာဟင် တခါတရံများတို့သည်ခြေတွေလက်တွေပြုတ်မတန်လည်းဖြစ်တတ်တယ်ဟင်ပြီးတော့ခန္ဓာကိုယ်ဟာအပေါ်ကတစ်ခုခုဖိထားတယ်လို့အလုံးလေးလံတဲ့အရာဝတ္ထုကြီးလည်းခံမရဟောတမာရီရဲ့အချိန်ကိုဗျတမာရီအတက်လာပြီထင်တယ်ဟင်တခါတည်းတစ်ခုခုနဲ့ဖိထားဒါလေးလံနေဟုတ်ဗျဟင်ပြီးကြနေတာပြီးတော့ငြိမ်သိုးရှိတဲ့ယောဂီနေမှာပေါ့လေအကုန်လုံးတော့မဟုတ်ဘူးပေါ့ ညင်ဟေးဒါတွေလာပြောရင်ညင်လို့ရှိတယ်လို့မှတော့နော်ဟုတ်ကလားအဲတချို့ကြတော့အာတုဘာတွေအပုပ်တွေပွားတွေအဲတချို့ကြတော့နာသမီးတွေနာသားတွေတချို့ကြတော့ဖရာတွေတရားတွေဟုတ်ကလားအဲဒါမျိုးတွေလည်းပေါ်လာတာဟင်ဟင်ပေါ်လာရင်ညင်လို့ရှိလို့တာမတော့ဟုတ်ကလားပေါ်တောင်တိတ်တိတ်နေကြတော့ဟုတ်ကလားတို့ပြောပြီးပြီဟင်သူ့သိရိုက်လိုက်လို့ပေါ်တာ တို့ဟာဘောဗုဒ္ဓိသရိုက်လို့ခေါ်တယ်ပညာစရိုက်အားကြီးတဲ့ပုဂ္ဂိုလ်ကလွယ်လို့ကြံတဲ့စရိုက်၅မျိုးမျိုးမဟုတ်တစ်မျိုးပေါ်တာဟင်သူ့စရိုက်ကောင်းကစရိုက်ကောင်းလို့ပေါ်မှာပေါ့စရိုက်ထူးကစရိုက်ထူးလို့ပေါ်မှာဒီနေရာမှာအများဆုံးပေါ်တတ်ပြီးတော့တမာတိတီကာသမှာတစ်ခါပေါ်တတ်ဒီနေရာမှာတစ်ခါပေါ်တတ်ဟုတ်ကလားဒါဆိုရင်ဒါကြီးတွေပေါ်လာတော့သူတို့လာ၆ထာလားတို့စရိုက်ကအသက်ဝင်လာတာလားဟင်ကိုကလာ၆ထာမဟုတ်ဘူးလား ဇက်ပြကြီးနဲ့တွေ့လေဓမ္မယုံထဲကနဲ့တူတယ်ဟုတ်ဓမ္မယုံထဲမှာရှိရမယ်ဒါမင်းချင်းနဲ့ညာကျုပ်ပြီလို့ပြောတာဟင်ဟင်ဓမ္မယုံထဲကဖြစ်ရမယ်ဗျငင်းကြဗျာခမရတို့ဒီလည်းမသိပဲနဲ့ဟင်ညီကိုကျမ်းနဲ့ထင်တာပဲငင်းကြဗျာခမရတို့ဟင်ဟင်တော်နေဇက်ပြကြီးနဲ့တွေ့လို့တွေ့ဘာနဲ့တွေ့လို့တွေ့ဟုတ်ကလား မဟုတ်ဘူးဒီဖရိုက်ကြောင့်ကိုယ်ဖရိုက်ကဖရိုက်ငုတ်ကအတက်ထပ်ထပေါက်နေတာဟုတ်ကလားမျိုးဒီမှာကြတော့ဟိုအနိစ္စရဲ့လက္ခဏာမျိုးနဲ့ဆိုတော့မြဲသလားမမြဲဘူးလားဟိုရိတ်ကနေဆိုပြောက်ရိတ်ကနေဆိုမြဲသလားမမြဲဘူးလားဟင်ပေါ်လာတဲ့ပြက်ကြသွားကောင်းမလားမကောင်းဘူးလားဟုတ်ကလားဒါရင်တထေးကြီးတထေးစီးသိမ်ခံစားနေရတာဒါကောင်းတယ်မဟုတ်ဘူးလား ဘာဖြစ်လို့တော့ခမည်းရောက်ဘူးလို့လားမဟုတ်ကဟုတ်ကဘာလဲတောင်းနေမဟုတ်ဘူးလားရောက်ဘူးလို့လားရောက်ဘူးလို့လားလက်ကမ်းနေဟင်ဟင်ဘာသူတို့အိမ်ကဘေးဘွားလေးနဲ့တောင်ကောင်းတယ်ပြောလုံးလုံးရှိရတယ်ကိုတတိဟာမကောင်းဘူးတဲ့ကြားသွားမယ်ခင်ဗျဒါတွေသူတို့ငါလုံးမစားလို့မနာလို့လို့ပြောတာပြောမှာဟင်ဟင်ပေါ်ပြက်ကြသွား ကောင်းတာလည်းခံစားရင်ပြက်ကြသွားထိုးတာရောခံစားရင်ပြက်ကြသွားဟုတ်ကလားဟိပြီးတော့ဓာရီချွေးမတ်တက်နဲ့ကြည့်လိုက်ရင်ဘာမှမိလိုက်တယ်လေသဘောလေဖမ်းနေရသလိုဟင်မိကိုဖမ်းပြီးပသက်ထက်သွင်းနေရသလိုဘာရလိုက်တော့ဟိအဲ့တော့အရင်တော့ကမြဲတဲ့ကောင်းတဲ့ပိုင်တဲ့အခုမမြဲဘူးမကောင်းဘူးမပိုင်ဘူးဟုတ်ကလားဟိဟင်အဲ့တော့ဒီနေရာလေးမှာ ဘယ်နဲ့တော့အငင်းခုံဟိုဘက်ကရောကျင်납ပါမလားအတားကဘသူ့ကိုမိသွားတားနေတော့သွဲစိတ်ကိုမိတားသွဲစိတ်ကမြဲတယ်လို့ထင်လာကြတာဘယ်နည်းရရှိပြီတော့ဒီတဘောကတင်လားဟင်ကျင်납ပါမလားဟိမကျင်납တော့တို့ဟိုပြီးရတဲ့ပစ္စယပရိက္ခာညာကဒီညာထိရောက်တဲ့ပုဂ္ဂိုလ်ရဲ့မျက်နှာကြည့်လိုက်ရင်ဒေါသရောင်ပန်းသွားရင်ငိုင်းတိုင်းတိုင်းနဲ့သွားနေဟင်ဟင်ငေးလာတယ်ငိုင်းလာတယ် ဒေါသကြောင့်တန်းလားဟင်အဲ့တော့ဒီညာရောက်မရောက်သူ့မူရလက္ခဏာရှိတယ်ဟင်တပည့်တော်ဒီရောက်ပါတယ်လို့ကြုတ်လာမင်းမညာနဲ့ကြုတ်ကမျက်နှာလှမ်းကြည့်ဟင်ဟုတ်ကလားညာမဖြစ်မလားသိရင်မဟုတ်သေးဘူးဒီညာဟုတ်ကလားဟုတ်ကလားဟင်ဟုတ်ကလားဟေးအဲဒီညာရောက်တော့သူကြင်မန်းကျင်တာတော့ပဲကျင်တော့ပါမလားဟေးအရင်ကမြဲတဲ့ကောင်းတဲ့ပိုင်းတဲ့အရင်ကပြောခဲ့တာလေအဲ့ဒီနေရာကျတော့မြဲဘူးကောင်းမှုပိုင်းမှု ဒါမှတ်စိတ်ကဇာငါမှတ်စိတ်ဘက်ကထင်တယ်ဟိဘိုးကအဆွဲစိတ်ကအတားထင်တယ်ဟိနိဝရဏကဆွဲစိတ်ဘက်ကအဲ့တော့ဆွဲစိတ်တမဘက်ကဘယ်လိုကျင့်မှမထုံးခဲ့တက်တက်လုံးလုံးကဆွဲလာတာရှိဟုတ်ကလားဗျာဒါမို့ဒီနေရာရောက်နေတဲ့ယောဂီရဲ့အမှုရာကြည့်လိုက်ရင်ငိုင်းတိုင်တိုင်ငူတူတူမျက်နှာကြည့်လိုက်ရင်ဒေါသရောင်တန်းတချို့များစကားပြောလိုက်ဘူးဆတ်ဆတ်ဖြစ်လာဟုတ်ကလားဗျအဲ့ဒါဒီညာရဲ့အမှုရာလက္ခဏာကဲနာကြသို့